အခန်းကြီး53အငယ်1မှ9ငါတို့ဟောပြောသောသတင်းစကားကိုအဘယ်သူယုံသနည်းသာရဖျား၏လက်တော်သည်အဘယ်သူအားထင်ရှားတော်မူသနည်းသာရဖျား၏ကျွန်သည်အညွန့်ကဲ့သို့၎င်းတွေ့ချောက်သောမြေ၌ပေါက်သောအတက်ကဲ့သို့၎င်းရှေ့တော်၌ကြီးပွား၏ပမာဏပြုเสียအစင်းတင့်တယ်ခြင်းမရှိ။ ချစ်လိုဘွယ်သောမျက်နာလက္ခဏာနှင့်မပြည့်စုံမထီမဲ့မြင်ပြုခြင်းကိုခံ၍လူတို့တွင်အယုတ်ဆုံးသောသူဖြစ်၏ညိုညင်သောသူနာကြီးခြင်းဝေဒနာနှင့်ကျွမ်းဝင်သောသူဖြစ်၏သူတစ်ပါးမျက်နာလွှဲခြင်းကိုခံရသောသူကဲ့သို့ဖြစ်၏မထီမဲ့မြင်ပြုခြင်းကိုခံလျက်ရှိ၍ငါတို့သည်မယိုသည်ကြသို့တော်လည်းထိုသူသည်ငါတို့အနာယောဂါ ဝေဒနာများကိုယူတင်ဆောင်ရွက်လေ၏ဒဏ်ခတ်တော်မူခြင်းကို၎င်းဖျားသခင်ဆုံးမ၍နှိမ်ချတော်မူခြင်းကို၎င်းခံရသောသူဖြစ်သည်ဟုငါတို့သည် ထင်မှတ်ကြပြီထိုသူသည်ငါတို့လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာ ထိုးခြင်းနှိပ်စက်ခြင်းကို ခံရလေ၏ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသော ဆုံးမခြင်းသည် သူ့အပေါ်သို့ရောက်၍ သူခံရသောဒဏ်ချက်အားဖြင့်ငါတို့သည်အနာပြောက်လျက်ရှိကြ၏ငါတို့ရှိသည်မြသည်တိုးကဲ့သို့လမ်းလွဲလျက်ကိုလမ်းသို့အတီးတီးလိုက်သွားကြသည်ဖြစ်၍ထာဝရဘုရားသည်ခတ်သိမ်းသောငါတို့၏အပြစ်များကို သူအပေါ်၌တင်တော်မူ၏ထိုသူသည်နှင်းဆဲခြင်းနှင့် နှိမ်ချခြင်းကိုခံ၍နှုတ်ကိုမဖွင့်ဘဲနေ၏အသေးတချင်းဟံဆောင်းသွားသောတိုးတငယ်ကဲ့သို့ သူ့ကိုဆောင်သွား၍သို့သည်အမွေးညှက်သောသူရှိမှမမီဘဲနေတကဲ့သို့သူသည်နှုတ်ကိုမဖွင့်ဘဲနေ၏မတရားစွာစီရင်ခြင်းအပြင်သူကိုထုတ်သွားကြ၏အသက်ရှင်သောသူတို့၏နေရာမှသူကိုတုတ်တင်ပယ်ရှင်းသည်ဖြစ်၍သူ၏အမျိုးအနွယ်ကိုအဘယ်သူပြညွန်မည်နည်းငါ၏လူမျိုးအပြစ်ကြောင့်ဒဏ်ခတ်တော်မူခြင်းကိုခံလေ၏ပြစ်မှားခြင်းကိုမပြု သူ၏နှုတ်၌မှုသာမရှိတော်လဲလူဆိုးတို့နှင့်အတူမြေမြုပ်ခြင်းငှာစီရင်ကြ၏တို့ရာတွင်တေပြီးမှတထေး၌ရှိ၏အငယ်တစ်ဆယ်မှဆယ်နှစ်သာဝရဖျားသည်သူကိုနှိပ်စက်ခြင်းငှာအလိုတော်ရှိ၍နာစေတော်မူ၏သူသည် အပြစ်ဖြေသောရစ်ကိုပူဇော်ပြီးမှ အမျိုးအနွယ်တော်ကိုမြင်ရလိမ့်မည် အသက်တော်လည်းရှည်လိမ့်မည်ထာဝရဘုရား၏အကြံတော်သည်လည်းသူ၏လက်၌ပြည့်စုံခြင်းသို့ရောက်လိမ့်မည်မိမိစိတ်ဝိညာဉ်ခံရသော ဝေဒနာ၏အကျိုးကိုမိမိမြင်၍အားရလိမ့်မည်ထိုဖြောက်မှတ်သောငါ၏ကျွန်ကိုတိကျွမ်းခြင်းအပြင် သူသည် အများသော သူတို့ကို ဖြောက်မှတ်ရာ၌တည်စေလိမ့်မည်သူတို့၏အပြစ်ကိုကိုယ်တိုင်ဆောင်ရွက်ရ၏ ထိုသို့မိမိအသက်ကိုတည်ခြင်း၌တွန်း၍မတရားသောသူတို့နှင့် ရေတွက်ဝင်ခြင်းသို့ရောက်သည်ဖြင့်လူများတို့၏အပြစ်ကို ဆောင်ရွက်၍မတရားသောသူတို့အဖို့တောင်းပန်သောကြောင့်လူကြီးတို့ကိုသူ၏အဖို့ဖြစ်စေခြင်းဟာငါခွဲမည်အစွမ်းတတ္တိရှိသော သူတို့ကို သူ၏လက်ရဥစ္စာကဲ့သို့ ကိုယ်တိုင်ဝေဖန်ရသောအခွင့်ရှိလိမ့်မည်